မြတ်စွာဘုရားရှင်ရဲ့ဓမ္မကမ္မထံတောင်းညမယ်ကမ္မထာနာမေဗန္တိတိထတန္တာရဝတ္တဒုက္ခတော မောဇနထာယဆိုဒီပါဠိရကမ္မထာနာမေဗန္တိမြတ်စွာဘုရားကမ္မထံတရားဒေသနာတော်ကိုပေးတော်မူပါတန္တာရဝတ္တဒုက္ခတောတန္တရာဝဆင်းရဲမှလွတ်မြောက်ပါရစေခြင်းအကျိုးငါ နောက်တန္တရာဝတ္တဒုက္ခတော်မောဇနထာယဆိုတာတန္တရာဝဆင်းရဲဒုက္ခမှမောဇနထာယလွတ်မြောက်ပါရစေခြင်းအကျိုးငါကမ္မထံတရားပေးတော်မူပါလို့မြတ်စွာဘုရားကိုကမ္မထံတောင်းတဲ့ပါဠိအဲ့ဒီဟာကိုဥစဉ်သုံးညရှိရဆိုပြီးမှဥစဉ်တို့ဒါငယ်ဆရာငယ်ငယ်တုန်းကဥစဉ်ချွတ်တော်ဆရာတော်ဘုရားကြီးဒါစီတင်ထားတဲ့ဤခန္ဓာကိုမြတ်ဖုံးမို့ကြီးညိုလူရမ်းမိုက်ဘုရားဆိုတာဥစဉ်တို့ငယ်ငယ်တရားထိုင်တိုင်းထိုင်တိုင်းမှာ အမြဲတမ်းဒီဟာနဲ့အမြဲတမ်းဆိုးဆိုးပြီးမှ ခန္ဓာလှူဒန်းပြီးမှထိုင်ရပါတယ်အခုအလုံးကဲလောက်ချီပြီးတော့ကမ္မထာမြတ်စွာဘုရားထံကတောင်းမယ်ကမ္မထာနာမေကမ္မထာနာမေဗန္တေဗန္တေဒေထဒေထသံတာရာ တန်တာရဝတ္တဒုက္ခတောဝတ္တဒုက္ခတောမောဇနာထာယမောဇနာထာယဒုတိယံပိဒုတိယံပိကမ္မထာနာမေကမ္မထာနာမေဗန္တေဗန္တေဒေထာဒေထာတန်တာရတန်တာရဝတ္တဒုက္ခတော ဝိတာဒုက္ခတောမောဇနာထာယမောဇနာထာယတတိယံပိတတိယံပိကမ္မထာနာမေကမ္မထာနာမေဗန္တိဗန္တိဒေထာဒေထာသန္တာရာသန္တာရာဝိတာဒုက္ခတောဝိတာဒုက္ခတောမောဇနာထာယမောဇနာထာယ ဤခန္ဓာကိုဤခန္ဓာကိုပြဖုံးမုံပြဖုံးမုံကြီးညိုလူရန်ပါဤဖျာကြီးညိုလူရန်ပါဤဖျာတရားမှရေတရားမှရေတထိုင်တွင်တထိုင်တွင်အနှင်းပူဇော်ပါဤဖရာအနှင်းပူဇော်ပါဤဖရာဆရာသမား တရားသမားအရိယာများကိုအရိယာများကိုပြမာမိသမျှပြမာမိသမျှတောင်းပန်သာတောင်းပန်သာဝန်ချကြောပါဤဖျာဝန်ချကြောပါဤဖျာငါပြုသမျှငါပြုသမျှ မြာလာထောထောမြာလာထောထောဤကုသိုလ်သည်ဤကုသိုလ်သည်မဖို့နိဗ္ဗာန်မဖို့နိဗ္ဗာန်ရောက်လွယ်ရန်ရောက်လွယ်ရန်အမြန်ကျေစုပြုပါစေတည်းအမြန်ကျေစုပြုပါစေတည်းတတ္တလောကတတ္တလောကရှိသမျှအားရှိသမျှအားဒါနသီလ ဒါနသီလမြာလပေါင်းစုညာလပေါင်းစုဤကောင်းမှုကိုဤကောင်းမှုကိုသာဓုခေါ်စေသာဓုခေါ်စေပေငှဝေသည်ပေငှဝေသည်မသွေမုတ်ချရစေတည်းမသွေမုတ်ချရစေတည်းငါနှင့်တူစွာငါနှင့်တူစွာမြတ်တတဝါတို့ ညာတတဝါတို့ချမ်းသာဒုက္ခချမ်းသာဒုက္ခလိုတိုင်းရ၍လိုတိုင်းရ၍ဒုက္ခယံပေဒုက္ခယံပေကင်းစင်ဝေကင်းစင်ဝေငြိမ်အေးရွှင်လန်းကြပါစေတည်း ငြိမ်းအေးရှင်လန်းကြပါစေတည်းသေခြင်းကိုဆောင်သေခြင်းကိုဆောင်ဤကိုကောင်သည်ဤကိုကောင်သည်မရှောင်ညာနေမရှောင်ညာနေသေခြင်းစေသောသေခြင်းစေသောသေလေဓမ္မတာသေလေဓမ္မတာအာမနာအာမနာမြန်စွာတရားရှာမှပါတကား ဉာဏ်စွာတရားရှာမပါတကားမြန်စွာတရားရှုမှပါတကားမြန်စွာတရားရှုမှပါတကားသာဓုသာဓုသာဓုကျေယနေ့တရားထိုင်ကြရအောင်ဣရိယာပုလေးပြီးစိတ်တိုင်းကြအောင်ပြင်ပြီးမှထိုင်မယ် ပေါ်ပါသွားခြင်းသွားထား ကဲမိမိတို့ထိုင်ဣရိယာပုတ်ကိုစိတ်တိုင်းကြအောင်ပြင်ပါခါကြီးတွေဆန့်လည်းမထားနဲ့မတ်မတ်ကြီးမထားနဲ့ကိုယ့်ရဲ့ပုံမှန်ထိုင်နေကြအတိုင်းလေးပဲခါလေးကိုပုံမှန်ထားခြေထောက်ကိုဖိလည်းမထားနဲ့ထပ်လည်းမထားနဲ့ပုံမှန်လေးပဲဖြည့်ချအသက်ရွယ်ကြီးတဲ့တရားတော်မကြီးတွေပါလို့အောက်မှာမထိုင်နိုင်ရင်ထိုင်ကုန်လေးနဲ့ထိုင်ပါ ထိုင်ကုန်လေးနဲ့တက်တာသလိုတက်တောင်တက်တာလေးထိုင်လဲရတယ်ဦးဇင်းတို့ဓကမထံကိုပဲဆက်လက်ပြီးတော့ရှုပွားပါမယ် ခေါင်းကနေပြီးတော့ထိုင်ပြီးပြီဆိုခေါင်းကနေစပြီးတော့စစ်ကြည့်ခေါင်းကြောတွေတင်းနေသလားညနေကြောတွေတင်းနေသလားကုန်လုံးဖြေချလျှော့ချစိတ်ကိုအာလုံးဖြေချလျှော့ချစိတ်ကိုငြိမ်အောင်ထားအေးအောင်ထားကြည်အောင်ထားစိတ်ကလေးငြိမ်ပြီးအေးပြီးကြည်ပြီးနေအောင်ထား ပူလောင်မှုတွေတောကတွေဖြစ်เสียတွေဘယ်ကြောင့်မှမတွေးတော့နဲ့လက်ရှိစိတ်ကိုပစ္စုပန်တဲ့တဲ့မှာစိတ်ကိုထားပစ္စုပန်တဲ့တဲ့ထားအတိတ်လည်းမတွေးနဲ့အနာဂတ်လည်းမတွေးနဲ့ကိုယ့်ရဲ့ပစ္စုပန်လက်ရှိခန္ဓာမှာခန္ဓာကြီးတစ်ခုလုံးကိုစစ်ကြည့်လိုက်ကောင်းနေမျက်နာတွေ လက်ပြင်းနေကြောတွေပခုံးနေညှက်ထတာရှိသလားရှုပ်ထတာရှိသလားစိတ်တိုင်းမကြတာရှိသလားတင်းနေသလားတောက်နေသလားစိတ်ကလေးနဲ့အตาလေးဖြေချလျှော့ချစိတ်နဲ့ဖြေချလျှော့ချပြီးစိတ်ကလေးငြိမ်အောင်ထားတကောလုံးတောက်နေတာတင်းနေတာတွေဘာမှမရှိသေးနဲ့ငယ်တိတ်ကနေစပြီးတကောလုံးကိုအကုန်လုံးစစ် အလုံးကိုစစ်ပြီးတော့စိတ်ကလေးငြိမ်အေးပြီးကြည်ပြီးသွားပြီဆိုတော့မှအဲ့ဒီမှာဘာလေးကလှုပ်ရှားနေနှာသီးဝဝင်တဲ့လေ ထွက်တဲ့လေလေးကတော့သူ့အနဲ့သူအဲ့ဒီမှာဝင်လိုက် ထွက်လိုက်ဝင်လိုက်ထွက်လိုက်နဲ့ဖြစ်နေတာအဲ့ဒီနှာသီးဝထွက်တဲ့ဝင်သက်လေ ထွက်သက်လေလေးကိုစစခြင်း တတိလေးထားလိုက်ပါလေကိုဝင်ရင်ဝင်တိုင်းသိထွက်ရင်ထွက်တိုင်းသိအာနာပါနကမ္မထံနာသီဝါကလေဝင်တာကို ဝင်တိုင်းဝင်တိုင်းမှာတတိရှိအောင်တတိထားပြပါ လေလေထွက်နေရင်ထွက်တိုင်းထွက်တိုင်းမှာသိနေအောင် တတိထားပါနာသီဝရဲ့ဝင်သက်လေထွက်သက်လေအာနာပါနကမ္မထံကင်းဃာဝါလူတဲသူမကပွင့်တော်မူတဲ့အဆူဆူသောဘုရားရှင်ကိုတော်မြတ်ကြီးတွေဒီကမ္မထံနဲ့ပဲနိဗ္ဗာန်ကိုရောက်သွားကြတယ်ဒီကမ္မထံကိုအခြေပြုပြီးတော့ ငါလည်းပဲဖះရှင်ကိုရောမြတ်ကြီးကျင့်သုံးသွားတဲ့ဒီကမ္မထမ်းကြီးကိုကျင့်သုံးမယ်ဆိုတဲ့စိတ်နဲ့ဝင်သက်လေထွက်သက်လေကိုတတိထားဝင်တိုင်းသည် ထွက်တိုင်းသည်ဝင်တိုင်းသည်အောင်လို့ပါထွက်တိုင်းသည်အောင်လို့ပါစိတ်ကိုဘယ်မှအပြည့်မခံပါနဲ့ တိတ်လည်းမတွေးနဲ့အနာကလည်းမတွေးနဲ့စိုးရိမ်နာတွေပူပန်နာတွေကြောင်းကြစရာတွေအကုန်ဘေးချထားလိုက်တရားထိုင်တဲ့အချိန်မှာဘာမှငါမတွေးတော့ဘူးဘာမှလည်းငါမကြံစီတော့ဘူးကြံစီခြင်းတွေးတော့ခြင်းတွေအလုံးရပ်ထားပြီးတော့ဒီနာသီဝလေးလေးဝင်တိုင်းသည်ထွက်တိုင်းသည်သူ့တဘာဝလေးလေးအတိုင်းပဲကြည့်စိတ်ကလေးကိုငြိမ်လောင်လို့တဘာဝအတိုင်းပဲဝင်တိုင်းသိလိုက်ပါထွက်တိုင်းသိလိုက်ပါ စိတ်ကလေးနည်းနည်းလေးငြိမ်လာပြီဆိုရင်ကောင်းတဲ့ငယ်တဲ့နေရာတွေကိုအာယုံတစ်ချက်လေးပြုတ်ကြည့်လိုက်နာသီဝဝင်နာကိုထွက်တာကိုမကြည့်တော့နဲ့စိတ်ကိုခေါင်းဘက်ပိုင်းမှာနည်းနည်းပို့လိုက်ပါခေါင်းငယ်တဲ့နေရာလေးလောက်ကိုစူးစိုက်ပြီးတင်ပြီးတော့ကြည့်အာယုံလေးငယ်တဲ့နေရာလေးလောက်ကိုစူးစိုက်ပြီးတော့ထားလိုက်လို့ရှင် စိတ်ကအဲ့ဒီမှာစူးစိုက်ပြီးသေးသေးချာချာလေးကြည့်ပေးသေးသေးချာချာလေးကြည့်လိုက်အဲ့နာလေးမှာစိတ်လေးနဲ့စူးစိုက်ပြီးတော့နာသီဝဝင်နေထွက်တယ်မမှတ်တော့ပဲနဲ့ဝင်လေထွက်လေကနေပြီးတော့ငယ်တဲ့နေရာလေးကိုပြောင်းကြည့် အဲ့ဒီနေရာလေးမှာပြောင်းကြည့်လိုက်တဲ့အခါကျတော့အဲ့ဒီနေရာလေးမှာတင်းလာသလိုလေးကြက်လာသလိုလေးတမျိုးမျိုးလေးသဘောလက္ခဏာလေးပေါ်လာအောင်ကြည့်သူကသူပြလာလိမ့်မယ်ကိုကလှုပ်ဖို့လှုပ်ယူရတာမဟုတ်အဲ့ဒီဘက်ကို ကြည့်လိုက်တာနဲ့တမာဒီလေးနဲ့အသာလေးစူးစိုက်ပြီးတော့တေးသေးချာချာကြည့်တာနဲ့ အဲ့ဒီပထူဓာတ်ဆိုတဲ့မာတဲ့သဘောတင်းတဲ့သဘောကြည့်လိုက်တဲ့အခါမှာအဲ့ဒီငယ်ရိတ်နေရာတန်းပေါ်ရင်လည်းပေါ်မှာအဲ့ဘေးတွေမှာလာပြီးတင်းနေတာကြက်နေတာဖြစ်ခြင်းလည်းဖြစ်လာလိမ့်မယ်။ဘာပေါ်ပေါ်အဲ့ဒါတင်းတာတွေကြက်တာတွေနော်ပေါ်လာရင်အဲ့ဒါပထဝီဓာတ်ပဲ။အဲ့ဒီပထဝီဓာတ်ရဲ့သဘောကိုပေါ်လာတဲ့ဟာကိုမြင်အောင်ကြည့်အဲ့ဒီဟာကိုသေးသေးချာချာလေးကြည့် တယောက်နဲ့တယောက်တူမှလည်းမဟုတ်ဘူးတချို့သောပုဂ္ဂိုလ်ကတေဇောဓာတ်ကအာကြီးတဲ့ပုဂ္ဂိုလ်ကရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်နဲ့ဖြစ်ပြီးတော့တက်လာတတ်တယ်။ဝါယောဓာတ်ကအာကြီးတဲ့ပုဂ္ဂိုလ်ကြောရောရောရောရောရောရောမောမောမောမောမောမောနဲ့အဲ့လိုလေးတွေစပြီးတော့တွေ့လာတတ်ပါတယ်။ကိုယ့်ရဲ့သဘောလက္ခဏာကိုယ့်ရဲ့ဓာတ်လက္ခဏာနဲ့ကိုပေါ်မှာပါ။ဒါလေးကိုယ့်အလုပ်ကတတိထားစောင့်ကြည့် စောင့်ကြည့်ကာယေတဘာဝံဝိဒိတဝါပฏิဇာနာထပုဏ္ဏပုဏ္ဏခန္ဓာကိုယ်ကာယဘောမှာပေါ်လာတဲ့အရာတွေကိုစောင့်ကြည့်ပြီးတော့အကြိမ်ကြိမ်ကြည့်ပေးပါတဲ့ပฏิဇာနာထပုဏ္ဏပုဏ္ဏအကြိမ်ကြိမ်အဖန်မှန်ထထကြည့်ပေးရတယ်ငါခုခဏကြည့်လို့မမြင်ဘူးဆိုရင်စိတ်မလျှော့ပါနဲ့သေးသေးချာချာလေး အဲ့ဒါလေးကိုစောင့်ကြည့်သေသေးချာလေးစောင့်ကြည့်တတိထားကြည့်အဲ့ဒီနေရာလေးလောက်ကိုတတိထားကြည့်နာသီဝဝင်နာလည်းမမှတ်တော့နဲ့ထွက်တာလည်းမမှတ်တော့နဲ့ဝင်လေထွက်လေနာသီဝနေပြီးတော့ငယ်တဲ့နေရာလေးကိုတတိထားတတိထားပြီးကြည်ပေးပါဓာတ်ကိုပေါ်အောင်လို့ဓာတ်ရဲ့လက္ခဏာနဲ့ခန္ဓာကြီးတစ်ခုလုံးကိုအကုန်ဖြန့်ရှုခြင်းလို့ သတိထားကြည့်ပါဒိတ်ကလေးဒိတ်ကလေးဖြစ်ခြင်းဖြစ်လာမယ်လှုပ်ရှားတဲ့သဘောတွေဝါယောဓာတ်ရဲ့လှုပ်ရှားတဲ့သဘောတွေကလည်းဒိတ်ကလေးဒိတ်ကလေးဒိတ်ကလေးပေါ်ခြင်းပေါ်လာမယ်ပထဝီဓာတ်ရဲ့သဘောတွေကတင်းကျပ်ပြီးခေါင်းကြီးတစ်ခုလုံးကို ကြက်ပေါင်းကြီးနဲ့စီးထားသလိုကြိုးတွေနဲ့တုပ်နေသလိုသဘောလက္ခဏာလဲစတွေ့ခြင်းတွေ့ပါလိမ့်မယ်ရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်နဲ့ပူလာတာလဲတွေ့ခြင်းတွေ့ပါလိမ့်မယ် ကြက်ကြက်ကြက်ကြက်ကြက်ကြက်လာတာတွေတင်းတင်းတင်းတင်းလာတာတွေငရိနဲ့အဲ့ဒီဝဉဉကိုတတိလေးထားပြီးကြည်နေရင်းနဲ့ချိုးသောပုဂ္ဂိုလ်ငရိကတန်ပေါ်တဲ့ချိုးကြတော့ဘေးကနေပြီးတော့တင်းလာတယ်ကြက်လာတယ်ဒိတ်ကလေးဒိတ်ကလေးဒိတ်ကလေးဖြစ်နေတယ်နှလုံးခုန်တယ်လို့ပဲခန္ဓာကိုယ်ခေါင်းတွေထိဒိန်ကလေးဒိန်ကလေးဒိန်ကလေးသူ့အတူအဲ့ဒါမျိုးတွေတွန်းကန်နေတဲ့သဘောတွေ တွန်းကန်လှုပ်ရှားဝါယောဆိုတာဝါယောဓာတ်ရဲ့သဘောလဲပေါ်လာလိမ့်ဒါသဘောတွေသူ့သဘောနဲ့သူဆောင်းနေတာသူ့လို့သူလုံနေတာတွေကို မြင်အောင်တတိထားစောင့်ကြည့်စောင့်ကြည့်ကိုယ့်ရဲ့အလုပ်ကစောင့်ကြည့်တတိထားဖို့ပါပဲအတိတ်လည်းမတွေးပါနဲ့အနာဂတ်လည်းမတွေးပါနဲ့ တတိတမာရီဉာဏ်ပညာနဲ့ဒီသုံးချက်နဲ့တတိထားတမာရီလေးအဲ့ပေါ်မှာတည်နေအောင်လုပ်ထားဉာဏ်ကဒိတ်ကလေးလာသလားတင်းလာသလားတောင့်လာသလားဆိုဉာဏ်ကစီမံသုံးတတ်တတိတမာရီဉာဏ်ပညာဒီသုံးချက်နဲ့သေသေးချာချာစောင့်ကြည့်ပါဒီယုတ်တရားကြီးရဲ့သူ့သဘောသူ ဖောက်ပြန်နေတဲ့မမြဲနေတဲ့ဓာတ်လေးပါးရဲ့သဘောတွေဟာ သူ့သဘောသူပြလာပါလိမ့်မယ် ကိုယ့်ရဲ့အလုတ်ကစောင့်ကြည့်တတိထားစောင့်ကြည့်တတိထားစိတ်ကိုဘယ်မှမရောက်စေနဲ့ တတိထားတတိထားမျောမနေသေးနဲ့ အေးသေးချာချာလေးတတိထားကြည့်နော်ရောမနေသေးနဲ့ရောမနေသေးနဲ့သေချာလေးကြည့်ခန္ဓာရဲ့ဓာတ်သဘောတွေရုပ်သဘောတွေဟာဘလို့ဖောက်ပြန်ပြောင်းလဲနေတယ်ဆိုညံနဲ့သေသေးချာချာစူးစိုက်ပြီးကြည့်မှမြင်တယ်တတိတမာတိလေးနဲ့သေသေးချာကြည့်မှမြင်တာကိုယ့်ရဲ့ရုပ်တဘာဝတွေဟာတဒိတ်ဒိတ်တရိပ်ရိပ်တရွရွတမောမောနဲ့တင်းတလဲတောင်းတလဲပူတလဲတွေနဲ့ ပြောင်းလဲနေတဲ့သဘာဝကိုသေးသေးချာချာမြင်အောင်ကြည့်အဲဒီနေရာလေးကိုစောင်းပြီးကြည့်တနေရာလေးကြည့်တော့တမာရီကစူးစိုက်ထားတော့မြင်လွယ်တယ်ပေါ်နေတာတော့ခြေသုံးကောင်းဆုံးတကိုယ်လုံးအကုန်ရှုလို့ရတယ်ဆဆချင်းမတွေ့သေးတဲ့အချိန်မှာအဲဒီငယ်လေးနေရာလောက်ကောင်းနေရာလောက်ကိုသေးသေးချာတတိတာထားကြည့်တတိထားကြည့်မြင်လာလိမ့်မယ်ကြိုးစားပြီးတော့စောင့်ကြည့် တင်းလာတဲ့သဘောလေးပေါ်နေတာလားဒိတ်ကလေးဒိတ်ကလေးဒိတ်ကလေးဖြစ်လာသလားတမျိုးမျိုးပြလာလိမ့်မယ်ခေါင်းလေးတတိတာထားပြီးတော့ကြည့်ဒီခန္ဓာကြီးကစက်ကြီးတစ်ခုနှိုးထားသလိုပဲငြိမ်နေတယ်ဆိုတာမရှိဘူးလှုပ်ရှားနေတာတကောလုံးကတယုံယုံတရိပ်ရိပ်တရွရွနဲ့စက်ကြီးတစ်ခုနှိုးထားသလို တယုံယုံဖြစ်နေတုံလှုပ်နေတာခန္ဓာကြီးတစ်ခုလုံးတတိမရှိလို့တမာတိမရှိလို့မမြင်တာတတိတမာတိနဲ့သေးသေးချာချာလေးကြည်ဩဒီရုပ်တဘာဝဒီလိုဖောက်ပြန်နေပါလားဆိုတာတဘာဝရဲ့ဓာတ်လက္ခဏာတွေမြင်လာတယ်ဓာတ်လက္ခဏာတွေတဘာဝတရားကြီးတွေမြင်တော့မှတာမညာလက္ခဏာဖြစ်တဲ့အနိစ္စလက္ခဏာနဲ့ကြည့်တော့ ဩဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်ပြက်နေတာခန္ဓာလောကကြီးဆိုတာဖះဟောတာဒါပါလားဆိုတာကိုယ်ပိုင်ဉာဏ်ကိုယ်ပိုင်အသိနဲ့ကြည့်နိုင်တဲ့ဉာဏ်အမြင်တို့ရလာမယ်အဲ့ဒီအမြင်ရဖို့ကပေါ်ပေါ်ဆားဆာယောတိယောရဲတဲ့မရပါဘူးတေးသေးချာချာစူးစိုက်ပြီးတင်ကြည့်ပါသေးသေးချာချာစောင့်ကြည့်ပါကိုယ့်ရဲ့ဥကောင်းငယ်သိနေရာလေးမှာတတိလေးထားစိတ်ကိုဘယ်မှကိုအပြည့်မခံနဲ့ ဘယ်မှကိုအပြေးမခံနဲ့အဲ့နာလေးပဲတတိထားကြည့်စောင့်ကြည့်ခေါင်းတစ်ခုလုံးကနေပြီးတော့စပြီးမြင်တဲ့ယောဂီများအောက်ထိခန္ဓာကိုယ်ခေါင်းတစ်ခုလုံးကိုပတ်ချလဲလဲကြည့်ခေါင်းတစ်ခုလုံးမြင်ပြီဆိုရင်ရှေ့ကနေမှရင်ဘက်ကနေအောက်ဆင်းပြီးတော့ကြည့်ဒါမှမဟုတ်ရင်လည်းလက်မောင်းကနေတခါတည်းလက်ဖြားတွေထိကြည့်ဘယ်ဘက်လက်ညာဘက်လက်ရှေ့ပိုင်းနောက်ပိုင်း အကုန်လုံးကိုခန္ဓာကြီးတစ်ခုလုံးကိုတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းကြည့်တတိထားကြည့်စမပေါ်သေးတဲ့ယောဂီကမလိုက်နဲ့အောင်ခန္ဓာကိုယ်မလိုက်နဲ့အောင်ငယ်တဲ့နေရာလေးလောက်မှာပဲတတိထားစောင့်ကြည့်ဒါလေးပါးကိုအဲ့ဒီကနေပဲစပေါ်အောင်ဖော်ကြည့်ဒါဒါကြီးတွေသူ့သဘောသူ ဆောင်းလာလိမ့်မယ်တင်းလာတာလေးတွေအဲ့ဒါပေါ်လာပြီဆိုတာပထဝီဓာတ်ပဲ ပထဝီဓာတ်ရဲ့သဘောကတင်းလာတယ်ကြက်လာမယ်ကြိုးကြီးတွေနဲ့တုတ်ထားသလိုဖြစ်လေးလာတာတခုနဲ့ဖိခံထားရတယ်လို့လေးလာတာလက္ခဏာတွေပြလာပါလိမ့်မယ်အဲ့ဒီဓာတ်လက္ခဏာစပြရင်တဘာဝဓာတ်ကိုစတွေ့ပြီရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်နဲ့ဥရာပေါ်လာရင်တေဇောဓာတ်ကိုစတွေ့ပြီ တိတ်ကလေးတိတ်ကလေးရိတ်ကလေးရိတ်ကလေးရောရောရောရောမောမောမောမောနဲ့ဖြစ်ပေါ်လာပြီဆိုရင်ဝါယောဓာတ်ရဲ့ဒီဖုထပတ္တ၃ခုတွေ့ထိလို့ရတဲ့ဓာတ်၃ခုကိုဒါဘာနဲ့မြင်တာလဲဉာဏ်နဲ့မြင် ပကတိမျက်စိနဲ့ကြည့်တာဉာဏ်နဲ့အရင်ဆုံးသဘာဝလက္ခဏာကိုမြင်အောင်ကြည့်တာသဘာဝလက္ခဏာမြင်မှတာမညာလက္ခဏာဆိုတဲ့အနိစ္စဒုက္ခအနတ္တရှုလို့ရမှာပါ ရသော်ဖျားပေးတဲ့သာသနာအမွေကြီးကိုရအောင်လို့ပေါ်အောင်ဖော်ကြည့်ခန္ဓာကိုယ်ကြည့်ယုံနာလေးမှမကွဲသွားဘူးယုံနာလေးမှတိမသွားဘူးဆိုရင်အသက်တရာနေရာညားတော့လဲလူဖြစ်ကြိုးမနှက်ဘူး ကြောင့်မို့ဒီယုတ်ဒီနာကိုပိုင်းခြားသိအောင်ယုတ်တဘာဝတွေမြင်အောင်ကြည့် Mm-hmm. သေးသေးချာချာလေးဆွဆက်ပြီးကြည့်ပါသဘောလေးကိုကြည့်တင်းလာသလားကြလာသလားလှုပ်ရှားမှုရိပ်ရိပ်ရိပ်တိတ်ဘလို့ဖြစ်နေလဲသဘောလေးကိုဒါစိုက်ကြည့်အဲ့နာလေးကပေါ်တဲ့ယောဂီများက ဖြန့်ဖြန့်ကြည့်ပါ တိထားစောင့်ကြည့်တတိထားညောင်ကြည့်ပေးပါစိတ်ကိုစူးစူးဆိုင်ဆိုင်လေးဓမ္မာရီကို တင်းတင်းတင်းတင်းပြီးတော့ကြည့်ကြည့်ပါများရင်တွေ့လာမှာပါတင်မှုတောင်မှုရိပ်ရိပ်ရွာရွာတတ်တည်တခုမဟုတ်တခုဒါသဘောတွေပြလာပါလိမ့်မယ်ဓာတ်ရဲ့လက္ခဏာနဲ့သေးသေးချာချာကြည့် တင်းလာတဲ့သဘောလေးတွေဆိုရင်အဲတင်းတာလေးတွေအစလဲဆုံးမြင်အောင်ကြည့်။အောင်ကကြက်ကြက်ကြက်ကြက်လာတယ်ဆိုကြက်လာတဲ့သဘောလေးတွေရွာရွာရွာရွာရွာရွာဖြစ်နေတာလားရေရေရေရေဖြစ်နေတာလားဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်နဲ့ခုံနေတာလားတမျိုးမျိုးပြလာလိမ့်မယ်။သေသေးချာချာတတိကို မလွတ်တမ်းကိုစူးစိုက်ပြီးတော့ကြည့်ပေးပါ။တတိထား တတိထားကြည့်စူးစိုက်ကြည့်စိတ်ကဘေးကိုလွန့်လွန့်လွန့်လွန့်သွားတယ်မျောမျောသွားတယ်ဆိုသေချာလေးတာပြန်ကြည့်ကြည်ရင်ကြည်ရင်ကြည်ရင်နဲ့ခေါင်းပိုင်းတွေကစပြီးတွေ့မယ်ကြည့်လို့ခေါင်းပိုင်းတွေမြင်တဲ့ယောဂီများဖြန့်ဖြန့်ကြည့်ပါဒီကိုယ်လုံးထိမြင်အောင်ဖြန့်လိုက်ငယ်တိတ်ကနေပြီးလက်နှလုံးသားလောက်လက်နှလုံးသားလောက်လေးကိုလည်း ဖြန့်ဖြန့်ဖြန့်ဖြန့်ပြီးတော့ခေါင်းကြီးတစ်ကောင်လုံးဒီအကုန်လိုက်ကြည့် စိတ်ကိုဘေးမလွတ်ပါစေနဲ့တိတ်လည်းမတွေးပါနဲ့အနာဂတ်လည်းမတွေးပါနဲ့ငရေနေရာလေးစောင့်ပြီးကြည်ပေးနေပါ သူရဲ့သဘာဝတရားတွေပေါ်လာတဲ့အစီတိုင်အောင်ဇွဲမလျှော့နဲ့သေသေးချာကြည့်လုံးမကြည့်လို့စိတ်ကအရင်ကြီးပြန့်လွင်လွန်အားကြီးနှာသီးဝါလေးတတိပြန်ကဝင်တိုင်းသည်ထွက်တိုင်းသည်တိ တမာဒီလေးအားကောင်းရင်တစ်ခါပြန်ကြည့် စိတ်ကလေးကိုငြိမ်အောင်ထားပြီးမှကြည်လို့ရမယ်ဒီလုပ်ငန်းတမာတိလိုပါတယ်စိတ်လေးနည်းနည်းလေးတည်ငြိမ်မှကြည်လို့ရမှာတတိထားတည်ငြိမ်အောင်ထားစိတ်ကိုရုပ်ပရမတ်တွေကိုမြင်နိုင်တဲ့ဉာဏ်ရသွားရင်ဒီဘဝမှာသာသနာနဲ့တွေ့ရကြုံ납ပြီးထောက်တရားကြုံ납ပြီးရုပ်တရားကြီးရဲ့ဖြစ်ချင်းပြက်ချင်းတွေ မြင်နိုင်တဲ့အဆင့်ထိရောက်ဖို့ဆိုတာအင်မတန်ကံထူးလို့တိုက်ရဲ့သဘာဝရဲ့လက္ခဏာတွေပေါ်မှာကုံမြောင်ကြည့်တတိထားကြည့်ဆွဲမလျှော့နဲ့စာပိုင်းလေးပဲနည်းနည်းလေးတမာတိအားလေးတင်ပြီးကြည့်နိုင်ရင်မြင်သွားမှာမြင်သွားပြီးဟိုဘက်ကျတော့မလိုတော့ပါဘူးသူ့ချိန်နဲ့သူကြိုက်တဲ့ချိန်ရှု့ ထွေဓာတ်ရဲ့တောင်သောတင်းသောပေါ်နေသလားတေဇောဓာတ်ရဲ့ရှိတ်ရှိတ်ရှိတ်ရှိတ်ပေါ်နေသလားဝါယောဓာတ်ရဲ့ရိပ်ရိပ်ရွရွမွမွတွန်းကန်နေတာတွေပေါ်နေသလားဆိုလက္ခဏာတွေပေါ်လာပါလိမ့်မယ်မြင်လို့သိလို့ရလွယ်တဲ့ဖုဒ္ဓဘာဓာတ်၃ခုတမျိုးမျိုးပေါ်လာပါလိမ့်မယ်တတိထားတတိထားတိတ်လည်းမတွေးနဲ့အနာကလည်းမတွေးနဲ့ ကိုယ်ခန္ဓာကိုယ်အောင်တရိထားကြည့်ပါ ကြိုးစားပြီးရှုတတိထားရှုရုပ်တရားတွေရဲ့အဖြစ်ချင်းပြချင်းတွေကိုယ်ပိုင်ဉာဏ်ကိုယ်ပိုင်အသိနဲ့တိုက်ရိုက်ကိုအော်ရုပ်တရားတွေဆိုတာဒီလိုဖြစ်ဒီလိုပြက်နေပါလားဆိုတော့အသိဉာဏ်ကိုယ်ပိုင်ရလာအောင်ဒီကြိုးစားရှုပါဇွဲမလျှော့နဲ့စိတ်ကိုဖေးမရောက်စေနဲ့ငယ်သိမှသေးသေးချာချာလေးတင်းတင်းတင်းတင်းကြည့်ငယ်သိတရားမတွေ့ဘဲနဲ့ဘေးတရားချိန်ချိန်ရိပ်ရိပ်ရွရွ တင်းလာတာတွေကြက်လာတာတွေမျက်နာမာတွေခေါင်းမာတွေပေါ်လာရင်လေပေါ်လာတဲ့နေရာအဲ့ဒါအကုန်ဓာတ်တွေပဲအဲ့ဒီနေရာကနေစပြီးတော့အကုန်လုံးကိုပြန်ပြန်ပြန်ပြန်ကြည့်ဘေးကိုဖြန့်ကြည့်လို့တမာရိမယအဲ့တင်းနေတာလေးရဲ့အဲ့ဒီဟာရဲ့အစအလယ်ဆုံးမြင်းနေအောင်အဲ့နာလေးပဲစိုက်ကြည့်ပေးတမာဒီလေးမွေးလိုက်ကြီးလိုက်တမာဒီလေးမွေးလိုက်ကြီးလိုက်အဲ့လိုလုပ်ရတာကြီးရင်ကြီးရင်ကြီးနေနောက်ဆုံးကြောတမာဒီကအားကောင်းလာတော့ ကုန်လုံးမြင်ပြီအဲ့ဒီအစဉ်ရောက်တော့မှအိုးတရေရိတ်တဘွားဘွားနဲ့ဒီရုပ်သဘောတွေဟာဖြစ်ပြီးပြက်နေပါလားဖြစ်ပြက်နေတာတွေဟာငါတို့ကအရင်တော့ကတမာတိမရှိလို့မသိတာပါလားအခုတော့တရေရိတ်တရေရိတ်တမောမောနဲ့ဖြစ်ပြီးပြက်နေတဲ့သဘောပဲဆိုတာကိုကိုပိုင်ဉာဏ်ကိုပိုင်အတီးနဲ့ရပြီးတော့ရသော်ဘုရားသာသနာတော်မှာထောက်ရတရားကြီးရအောင်ကြိုးစားပါ ယုံနိုင်ရဖြစ်ချင်းပြက်ချင်းတွေကိုယ်ပိုင်ဉာဏ်ကိုယ်ပိုင်အသိနဲ့သိနိုင်အောင်အနိစ္စလက္ခဏာနဲ့တင်ရှုနိုင်အောင်အဲ့ဒါနည်းနည်းကြိုးစားမှရမယ်မတွေးနဲ့အတိတ်မတွေးနဲ့အနာဂတ်မတွေးနဲ့ပူလောင်မှုတွေတောကတွေဖြစ်เสียအကြောင်းဘာမှမတွေးနဲ့လောကကြီးထဲမှာနေနေပူစရာတွေလောင်စရာတွေကုန်ရှိကိုယ်ခန္ဓာကိုယ်တိုင်ညာနဲ့စိုက်ပစ္စုပန်တဲ့ရှုပေါ်စေရှုမှတ်နေရတာ ပေါ်စေသူ့ရဲ့သဘာဝတရားတွေကိုကြည့်တာအခုကရုပ်သဘာဝကိုမြင်အောင်ကြည့်တာနာမ်ကို မကြည့်နဲ့အောင်ရုပ်ကိုအရင်ကြည့်ရုပ်ရဲ့သဘာဝတွေတောင်တာတွေတင်းတာတွေပူတာတွေအေးတာတွေထုံတာတွေကျင်းတာတွေအမျိုးမျိုးပေါ်နေတာတွေအမျိုးမျိုး ပြောင်းနေတာတွေအရင်ဆုံးပေါ်အောင်ကြည့်တတိထားကြည့်ပါ ဆရာထိုင်လာတော့တင်းလာတယ်တောင်းလာတယ်အဲ့ဒါတွေပေါ်လာတဲ့ပုံကိုယ်တွေကလည်းတင်းတာတောင်းတာတွေမှာသိခံပြီးရှုနိုင်တဲ့ပုံကိုယ်အဲ့ဒီဟာတွေသိခံပြီးတင်းသဘောတောင်းသဘောတွေရဲ့ပူသဘောအေးသဘောဒါလည်းအကုန်ဓာတ်သဘောတွေကြီးပဲသိခံပြီးရှုနိုင်တဲ့ယောဂီများကသိခံပြီးအကုန်လုံးကိုရှုသွားအကယ်၍ယောဂီအသင်များကလို့မှသိခံမှုမရသေးဘူးငယ်တဲ့ကိုကြည်ရင်ကြည်ရင်နဲ့ဝေနာသိပ်ပြင်းထန်တယ်ဆို ပြင်ပြီးမှအဲ့ငယ်တိတ်ကိုမြင်အောင်ပြန်ကြည့်ယောဂီဟောင်းတွေကကျင့်နေကြယောဂီများကသိခံပြီးတော့ပေါ်သမျှဟာဒီခန္ဓာကြီးတစ်ခုလုံးမှာပူရာတွေတောက်နာတွေတင်းနာတွေထုံနာတွေအဲ့ဒါအကုန်လုံးဓာတ်သဘောတွေကြီးပဲတင်နာလည်းဓာတ်တောက်နာလည်းဓာတ်ပဲပူရာလည်းဓာတ်ပဲအေးတာလည်းဓာတ်ပဲကြိုက်တာလည်းဓာတ် ထုံတာလည်းဓာတ်ပဲဓာတ်ရဲ့သဘောတွေသူ့သဘောသူဆောင်းတာအကုန်လုံးကိုမြင်နေအောင်ရှုအကုန်လုံးကိုရှု တိခံပြီးတော့ဒါသဘောသူသဘောသူဆောင်းတာတင်းတလက်တောင်းတလက်ပူတလက်အေးတလက်ရိပ်ရိပ်တလက်ရွရွတလက်အကုန်ပေါ်နေတာရှုစောင့်ကြည့်ပါအဲ့ဒီနေရာလေးကနေပြီးတော့တကိုယ်လုံးဖြန့်ဖြန့်ဖြန့်ဖြန့်ကြည့် မြင်နိုင်တဲ့ယောဂီများခေါင်းကြီးတစ်ကောင်လုံးအကုန်လုံးကြည့်လို့ရအောင်ဒီဖြန့်ကြည့်ပါ ဓာတ်ရဲ့လက္ခဏာပေါ်ပြီးတော့ညှိငွေ့သွားအောင်ကိုမြတ်စွာဘုရားရှုတယ်မုံသွားအောင်ရှုတယ်အဲ့ဒီပထဝီဓာတ်ကြီးတင်းတဲ့သဘောပေါ်တင်းနာရဲ့အစအလယ်အဆုံးကြည့်လိုက်တော့အိုးတင်းတင်းတင်းတင်းလာတာဒီကြက်ကြက်ကြက်ကြက်လာတာဒီဒါတွေကိုကြည်ရင်ကြည်ရင်နဲ့အဲ့ဒါကိုမုံသွားအောင်ကိုမြတ်စွာဘုရားရှုတယ်အဲ့ဒီပထဝီဓာတ်ကြီးဟာငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးဆိုတာသိလာအောင် ဒီပထဝီဓာတ်တင်းသဘောဟာငါကို ဆိုလို့ရှိရင် မတင်းနဲ့မတောင့်နဲ့လို့အမိန်ပေးလို့ရမှာခုကအမိန်ပေးလို့မရဘူးအဲ့ဒါကြောင့်မို့မြတ်စွာဘုရားကအနိစ္စမမြဲဘူးအဲ့ဒါကိုကိုယ်ပိုင်မဟုတ်ဘူးမမြဲတဲ့ပထဝီဓာတ်ကြီးကို အနိစ္စတော့အနိစ္စအဖြစ်ရှုသမ်းပါမမြဲတဲ့သဘောကို မြင်အောင်ကြည်ခိုင်းတာပထဝီဓာတ်ရဲ့ မမြဲတဲ့သဘောတွေအစအလယ်ဆုံးနေမြင်အောင်ကြည့်ကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်နဲ့ကြတော့ပထဝီဓာတ်ကြီးပေါ်မှာညင်းငွေ့လာလိမ့်မယ်ညင်းငွေ့လာတော့ဒီပထဝီဓာတ်ကြီးဟာငါ့ကိုမဟုတ်ဘူးငါဟာမဟုတ်ဘူးငါဥစ္စာမဟုတ်ဘူးဆိုတာသိလာတဲ့အခါကျတော့တောက်နေတင်းနေဆိုတော့ပထဝီဓာတ်ကြီးကိုငါတောက်နေငါတင်းနေဆိုတော့ဒိဋ္ဌိမကတ်တော့ဘူး ငါတောက်တယ်ငါတင်းတယ်ငါထုံတယ်ငါကျင်တယ်ငါကြိုက်တယ်ငါနာတယ်လို့အဲ့ဒီဒိဋ္ဌိကတ်လိုက်လို့ဒိဋ္ဌိရဲ့လောက်မှာဒေါသဖြစ်ပြီးဟောဒီကနန္ဒီကြတော့သွားရောငါနာတယ်ငါကြိုက်တယ်နဲ့အော်ဟစ်ပြီးသေးရတာအဲ့ဒါဒီပထဝီဓာတ်ကို ပထဝီဓာတ်လို့တဘာဝဓာတ်ကို မသိလို့ငါကိုလို့သွားယူစားလိုက်လို့ငါဟာလို့သွားယူစားယူယူထားလိုက်လို့ ဏမာနဒိဋ္ဌိနောက်ကလိုက်သွားပြီးတော့အယူလွဲထွက်သွားတာအယူလွဲသွားတော့ဒေါသတွေတောကတွေဖြစ်သွားအဲ့ဒီအယူကိုမှန်သေးခြင်းလို့မြတ်စွာဘုရားကလူလူလို့ခေါ်နေတဲ့ဒီတ attva တ attva လို့ခေါ်နေတဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်လို့ခေါ်နေတဲ့ဒီပုဂ္ဂိုလ်တ attva ခေါ်နေတဲ့ဟာဟာတကယ်တမ်းတော့ဒီဓာတ်6ပါးနဲ့ကွက်စီထားတာလို့မနေ့ကဓာတ်ကမ္မထံဦးဇင်းဟောပြတယ်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 အမှန်ကိုသိအောင်လို့မြတ်စွာဘုရားဒီတက္ကမထံကျမ်းကြီးကိုပေးတာဒါသဘာဝပဲရှိတယ်ယောက်ျားမိန်းမဆိုတာမရှိဘူးပုဂ္ဂိုလ်တ attva မရှိဘူးဓာတ်ကိုဓာတ်လို့မြင်အောင်ကြည့်ဓာတ်ရဲ့အစအလယ်ဆုံးသုံးပါးလုံးကိုလိုက်ကြည့်မြတ်စွာဘုရားပထဝီဓာတ်ရဲ့အနေဆာကိုလည်းမြင်အောင်ကြည့်ရမယ်ပထဝီဓာတ်ရဲ့ဒုက္ခကိုလည်းမြင်အောင်ကြည့်ရမယ်ပထဝီဓာတ်ရဲ့အနတ္တကိုလည်းမြင်အောင်ကြည့်ရမယ် ထွေဓာတုံခောရာဟုလအနိစ္စတောဒုက္ခတောအနတ္တတောဝိပတ္တတိခြေသားရာဟုလာတဲ့အဲ့ဒီပထဝီဓာတ်ရဲ့အနိစ္စလက္ခဏာတွေဒုက္ခလက္ခဏာတွေအနတ္တလက္ခဏာတွေကိုမြင်အောင်ကြည်သမ်းပါမြင်အောင်ကြည်တယ်ဆိုအခုအကုန်လုံးကြည်ခန္ဓာကိုယ်မှာအမှုတွေအမှုစိတ်လေးတွေခန္ဓာကိုယ်ငယ်တိတ်ကနေဖြိုချပြီးကြည်ခိုင်းတယ်ကျမ်းနာတွေပေါ်လာလဲအကုန်ရှုရအမှုရောအကျမ်းရောအလုံးကတတ်သဘောတွေကြီးပဲ တင်းလာတယ်တောင့်လာတယ်ကြက်လာတယ်ထုံလာတယ်ဆိုတာသူဓာတ်ရဲ့သဘောတွေပဲသူ့ရဲ့သဘောသဘာဝလက္ခဏာတွေပေါ်ရာတွေမှန်သမျှဟာအကုန်သူသဘောသူဆောင်းနေတာငါသဘောမဟုတ်ဘူးငါအတ္တနဲ့ဘာတစ်ခုမှလုံးလို့မရဘူးငါလည်းမပိုင်ဘူးဆိုတာမြတ်စွာဘုရားကသေသေးချာချာမြင်အောင်ဘာဝိတာဘုလိကတအကျဉ်းချင်းရှုရမှာတဲ့အကျဉ်းချင်းရှုပါတဲ့အကျဉ်းချင်းရှုပေးတဲ့အခါကျမှ အဲဒီပထဝီဓာတ်ကြီးပေါ်မှာညီးငွေ့လာပါလိမ့်မယ်ဒီတိုင်းပဲတေသောဓာတ်ပေါ်လဲရှိန်ရှိန်ရှိန်ရှိန်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ဓာတ်ကြီးတွေဖြစ်လိုက်ပြက်လိုက် ဖြစ်လိုက်ပြက်လိုက်ဩဖြစ်ပြက်နေတဲ့တေသောဓာတ်တွေကလည်းဖြစ်ပြက်နေပါလားရွာရွာရွာရွာမောမောမောမောမောမောဝါရောတက်တွန်းကန်လှုပ်ရှားတဲ့သဘောတွေကြည်လိုက်နဲ့ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်နဲ့ခုံနေသလို ရိပ်ရိပ်ရိပ်ရိပ်ရိပ်ဖြစ်နေသလိုအဲ့ဒါဝါယောဓာတ်ရဲ့လက္ခဏာအဲ့ဒီလက္ခဏာတွေကိုလည်းအစလည်းဆုံးအနိစ္စဒုက္ခအနတ္တမြောင်ကြည့်ကြည်ရင်ကြည်ရင်ကြည်ရင်နဲ့သူကသူဒုက္ခလက္ခဏာကြီးတွေအနိစ္စလက္ခဏာမြင်မှများရင်ဒုက္ခလက္ခဏာထင်လာလိမ့်မယ်အကျဉ်းငိမ့်တာရှုပေးပါအကျဉ်းငိမ့်ပွားပေးပါ ကြည့်ပါငယ်တဲ့နေရာနေဖြန်ပြီးတော့ကြည့်အဲ့နေရာနေပြီးတော့ဒီကိုယ်လုံးမြင်စမြင်လာတဲ့ယောဂီများခန္ဓာကိုယ်ဖြန့်ဖြန့်ဖြန့်ဖြန့်ကြည့်ပေးပါ အတိထားစောင့်ကြည့်ပါတင်မှု တောင်းမှုပူမှုအေးမှုတိုက်ရဲ့သဘာဝတွေမြောင်ကြည့်တည်တည်ချာချာစုစိုက်ကြည့်ချိန်ကြီးချိန်ကြီးကြည့်ပါများတော့မှာရုပ်တဘာဝတွေဟာ ဒီလိုဖောက်ပြန်နေပါလားပျက်စီးနေပါလားဆိုတာကိုယ်ပိုင်ဉာဏ်ကိုယ်ပိုင်အသိနဲ့သိလို့ရအောင်စောင့်ကြည့်ပါရှုပါ အဲအလုံးယောဂီတို့အိမ်လေးတွေစစ်ပြီးတော့ဖြုတ်လို့ရပါပြီလက်ဖြားလေးတွေခြေဖြားလေးတွေခွေလိုက်ဆန်းလိုက်လေ့ကျင့်ခန်းလေးလုပ်ပြီးမှဖြုတ်ပါဖြည်းဖြည်းချင်းနေမျက်စိလေးတွေဖွင့်